ဟေဘေဩဝရစာခန်းကြီး73အငယ်1မှ6ညီကိုချင်းချစ်ချင်းမေတ္တာ၌တည်ကြလော့ဧသည်ဝုပြုခြင်းအမှုကိုမမေ့မလျော့ကြနှင့်အချို့သောသူတို့သည်ဧသည်ဝုကိုပြုတင်တွင်ကောင်းကင်တမန်တို့ကိုအမှတ်တမဲ့ဧခံကြပြီးအချင်းခံရသောသူတို့နှင့်အတူကိုခံရတကယ်သို့မှတ်၍သူတို့ကိုအောက်မေ့ကြလော့ တင်တို့သည် ကိုယ်ခန္ဓာနှင့်မကင်းမလွတ်သောသူဖြစ်၍ညှဉ်းဆဲခံရသောသူတို့ကို အောက်မေ့ကြလော့။ခပ်သိမ်းသောသူတို့၌မင်္ဂလာဆောင်ခြင်းအမှုနှင့်သစ္စာသံဝါသပြုခြင်းအမှုသည်အသရေရှိစေလော့။မတရားသောမေထုန်ကိုပြုသောသူနှင့် သူ့မယားကိုပြစ်မှားသောသူကိုဘုရားသခင်စစ်ကြောစီရင်တော်မူလိမ့်မည်။သင်တို့၏ကျင့်ကြံပြုမူခြင်းသည်ငွေကိုတပ်မက်ခြင်းနှင့် ကင်းလွတ်၍၊ကိုယ်၌ရှိသောဥစ္စာနှင့် ရောက်ရဲခြင်းရှိကြလော့အကြောင်းမူကားငါသည်တင့်ကိုမစွန့်တင့်ကိုအလင်းပြည့်၍မထားဟုဂတိတော်ရှိ၏ထိုကြောင့်သာဝရဘုရားသည်ငါကိုမဆတော်မူသည်ဖြစ်၍လူသည်ငါ၌ပြုနိုင်သမျှကိုငါမကြောက်ဟုငါတို့သည်ရဲရင်သောစိတ်နှင့်ပြောဆိုရသောအခွင့်ရှိကြ၏အငယ်9မှ16ဘုရားသခင်ဤနှုတ်ကပတ်တရားတော်ကို သင်တို့အားဟောပြော၍သင်တို့ကိုအုပ်သောသူတို့ကို အောက်မေ့ကြလော့။သူတို့သည်အဘယ်သို့ကျင့်ကြံပြုမူ၍စုတေ့သည်ကိုစေ့စေ့ဆင်ခြင်လျက်၊သူတို့၏ယုံကြည်ခြင်းကိုမှီအောင်လိုက်ကြလော့။ယေရှုခရစ်သည်မနေ့ယနေ့၊နောင်ကာလအစဉ်အမြဲမပြောင်းမလဲနေတော်မူ၏။အထူးထူးအပြားပြားသောအယူဝါဒသစ်ကိုလိုက်၍မဖောက်ပြန်ကြနှင့် အစာများအားဖြင့်စိတ်ခိုင်ခံ့မြဲမြံခြင်းမရှိဘဲကျေးဇူးတော်အားဖြင့်ခိုင်ခံ့မြဲမြံလျင်အကျိုးရှိ၏အစာများကိုအမှုထားသောသူတို့သည် အကျိုးကိုရကြပြီမဟုတ်တဲတော်၌ဝတ်ပြုသောသူတို့စားရသော အခွင့်မရှိသော ရစ်ပလင်သည်ငါတို့၌ရှိ၏အကြောင်းမူကားယေပရောဟိမင်းသည်အပြစ်ဖြေသောရစ်ကောင်၏အသွေးကိုတန်ရှင်းရာဌာနတဲသို့တွင်ပြီးမှ ရစ်အသေးကောင်တို့ကိုတပ်ပြင်၌မီးရှို့ရ၏ထိုတို့နှင့်ညီယေရှုသည်မိမိအသွေးအားဖြင့်လူများကို စင်ကြယ်စေခြင်းငှာမြို့တကားပြင်၌အသေးခံတော်မူ၏တို့ဖြစ်၍ငါတို့သည်ထိုသခင်နှင့်အတူကဲ့ရဲ့ခြင်းကိုခံ၍တပ်ပြင်အထံတော်သို့ ထွက်သွားကြကုန်အံ့အကြောင်းမူကားငါတို့သည်ဤဘဝ၌အမြဲတည်သောမြို့မရှိနောင်ဖြစ်လက်တန်သောမြို့ကို ရှာကြ၏ ထိုကြောင့်ငါတို့သည်ဘုရားသခင်၏ကျေးဇူးတော်ကို ဝန်ခံလျက်နှုတ်ခမ်းသည်သည်ဟုသောချီးမွမ်းခြင်းရစ်ကိုသခင်ယေရှုခရစ်အားဖြင့်ဘုရားသခင် ရှေ့တော်၌အစဉ်ပူဇော်ကြကုန်အံ့ကျေးဇူးပြုခြင်းဥစ္စာဝေမျှခြင်း အမှုတို့ကိုမမေ့မလျော့ကြနှင့်ထိုသို့သော ရစ်ကိုဘုရားသခင်သည် အာရနှစ်သက်တော်မူ၏အငယ်၁၉မှ၁၉ သင်တို့ကိုအုပ်သောသူ၏စကားကိုနားထောင်၍နှိမ့်ချလျက်နေကြလော့သူတို့သည်ကိုယ်တိုင်စစ်ကြောခြင်းကိုခံရသောသူကဲ့သို့သင်တို့စိတ်ဝိညာဉ်အကျိုးလိုငါစောင့်နေကြ၏သင်တို့အကျိုးကိုမဖြစ်စေတတ်သောဝမ်းနည်းခြင်းမရှိ ဝမ်းမြောက်ခြင်းရှိ၍သူတို့သည်စစ်ကြောခြင်းကိုခံမိအကြောင်းတတိပြုလျက်နေကြလော့ငါတို့အဖို့ဆုတောင်းကြလော့ငါတို့သည်ကိုကိုကိုတည်သောစိတ်ကြည်လင်လျက် အရာရာတို့၌ကောင်းမွန်စွာကျင့်နေခြင်းငှာအလိုရှိသောသူ ဖြစ်သည်ဟုစိတ်ဆွဲလန်းခြင်းရှိကြ၏ငါသည်တင်တို့ရှိရာသို့အလင်းမြန်ပြင်ရသော အခွင့်ရှိစေခြင်းကငါတို့အဖို့ဆူတောင်းရမည်အကြောင်းငါသည်တာ၍နှိုးဆော်တောင်းပန်ပါ၏အငယ်20မှ21ထာဝရဗြိညင်တရား၏အသွေးတော်အားဖြင့်တိုးများကိုထိန်သောတိုးရင်းကြီးဖြစ်သော ငါတို့သခင်ယေရှုကိုတေခြင်းမှ နှုတ်ဆောင်တော်မူသောငြိမ်သက်ခြင်း၏အရှင်ဘုရားသခင်သည်မိမိနှစ်သက်တော်မူသော အမှုရာကိုယေရှုခရစ်အားဖြင့်တင်တို့၌ပြုတော်မူ၍တင်တို့သည် အလိုတော်သို့ လိုက်မိအကြောင်းကောင်းသောအကျင့်အမျိုးမျိုး၌တင်တို့ကို ပြုပြင်တော်မူပါစေသောထိုသခင်ယေရှုသည်ကဘာဆက်ဆက်ဘုံကြီးတော်မူစေတည်းအာမင် အငယ်22မှ25ဤကိုယ်တို့ငါသည်အချင်းအဖျင်ရေးထား၍ကြားလိုက်သောဤဆုံးမခြင်းဩဝါဒစကားကိုတီးခံမိအကြောင်းငါသည်တင်တို့ကိုနှိုးဆော်တောင်းပန်၏ငါတို့ညီတိမောသေကို အခြားသို့လွတ်လိုက်သည့်အရာကိုတိမှတ်ကြလော့သူသည် မကြာမမြင့်မီရောက်လျင်ငါသည်သူနှင့်တူလာ၍တင်တို့ကို တွေ့မြင်လိမ့်မည်တင်တို့ကိုအုပ်တော်သူအပေါင်းတို့ကို၎င်း တန်ရှင်းသူအပေါင်းတို့ကို၎င်းနှုတ်ဆက်ကြလော့ဣတလိပြည်သူပြည်သားတို့သည်တင်တို့ကိုနှုတ်ဆက်ကြ၏တင်တို့အပေါင်း၌ကျေးဇူးတော်ရှိစေတည်းအာမင်ဟေဘေဩဝါဒစာဖြစ်၏